ခန်းကြီး၅အငယ်၁မှ၁ခုနှစ်နှစ်တခါလွှတ်ချင်းကိုပြုရမည်လွှတ်ချင်းတရားဟုမူကားကိုနှင့်ဆက်ဆိုင်သောသူအားဥစ္စာကိုချင်းငှားသောကျွေးရှင်မြည်ဒီကထိုကျွေးကိုလွှတ်ရမည်ဒါရုဘုရားလွှတ်ချင်းကာလဖြစ်သောကြောင့်ထိုကျွေးကိုအိမ်နီးချင်းဤကိုချင်း၌မတောင်းရတကြွတနိုင်ငံသား၌တောင်းရသောအခွင့်ရှိ၏ညီကို၌ရှိသော ကိုဥစ္စာကို မတောင်းဘဲလွှတ်ရမည် သင်၌ဆင်းရဲသားမရှိစေခြင်းဟာထိုတို့ပြုရမည်သင်၏ဘုရားသခင်တရရဘုရားသည် အမွေခံဖို့ရာအပိုင်ပေးတော်မူသောပြည်၌တင့်ကိုအလွန်ကောင်းချီးပေးတော်မူမည်ယနေ့ငါမှားထားသမျှသောဤပညာတို့ကိုကျင့်မိအကြောင်းစောင့်ရှောက်ခြင်းဟာသင်၏ဘုရားသခင်တရရဘုရား၏စကားတော်ကိုစိစိနားထောင်လော့သင်၏ဘုရားသခင်တရရဘုရားသည်ဂတိတော်ရှိသည့်အတိုင်းကောင်းချီးပေးတော်မူသည်ဖြင့် သင်သည်လူမျိုးများတို့အားချေးငှားရသောအခွင့်ရှိလိမ့်မည်။သူတို့သည်သင်အားချေးငှားသောအခွင့်မရှိရ။သင်သည်လူမျိုးများတို့ကိုအစိုးပိုင်ရလိမ့်မည်။သူတို့သည်သင်ကိုအစိုးမပိုင်ရကြ။သင်ဘုရားသခင်သာရဘုရားပေးတော်မူသောပြည်တွင်မြို့တစုံတစ်မြို့၌ဆင်းရဲသောညီအကိုချင်းရှိလျင်ထိုဆင်းရဲသောညီကို၌တင်ဒီတနာသောစိတ်ကိုမချုပ်တီးရလက်ကိုလည်းမပိတ်ရ သင်၏လက်ကိုသူ့အဖို့ကျဲကျဲဖွင့်၍သူ၏ဆင်းရဲပျောက်လောက်အောင်ချင်းငှားရမည်။သင်စိတ်နှလုံး၌ဆိုးညစ်သောသဘောရှိ၍တတမနှင့်ဒီဟုသောလွတ်ရာနှင့်နီးပြီဟု အောင်းမေးလျက်ထိုဆင်းရဲသောညီကိုကိုမနာလိုသောစိတ်ရှိ၍ဘာမျှမပေးဘဲနေလျင်သူသည်သာရဖျားအားအိုဟစ်သဖြင့်တင်၌အပြစ်မရောက်မိအကြောင်းတတိပြုလောအကယ်စင်စစ်သူအားပေးရမည်။ ပေးသောအခါနှမျောသောစိတ်မရှိရ အကြောင်းမူကားထိုဒါနကြောင့်တင်ဘုရားသခင်သာရဘုရားသည်တင်ပြုလေရာရာလှုပ်ဆောင်လေရာ၌ကောင်းချီးပေးတော်မူမည်တင့်နေရာပြည်၌ဆင်းရဲသားမပြတ်ရ ထိုကြောင့်တိပြင်၌ဆင်းရဲငတ်မွတ်သော ညီကိုချင်းတို့အားတင်ဤလက်ကိုကြဲကြဲဖွင့်ရမည်အကြောင်းငါမှတ်ထား၏အငယ်၁၂မှ23ဒီညီကိုချင်း ဟေပြဲအမျိုးယောက်ျားမိန်းမသည်တင်၌ကျွန်ဖြစ်၍၆နှစ်အစေခံပြီးမှတတ္တမနှင့်ရောက်လျင်လွတ်ရမည်လွတ်သောအခါလက်ချီးမလွတ်ဖဲတင်ဤဖျားသခင်သာရဖျားသည်ကောင်းကြီးပေးတော်မူသည့်အတိုင်းတင်ဤတိုးစု ကောင်းနေတလင်းစပြည့်နေရာချင်းတဲကများစွာပေးရမည်တင်သည်အေဂရုပြည်၌ကျွန်ခံခဲ့ဘူးချောင်းကို၎င်းတင်ဤဖျားသခင်သာရဖျားသည်တင့်ကို ရွေးနှုတ်တော်မူကြောင်းကို၎င်းအောက်မေ့ရမည်။ထိုကြောင့်ဤပညတ်ကိုယနေ့ငါထား၏။သို့ရာတွင်ကျွန်က၊ကျွန်တော်သည် မထွက်မသွားလိုပါ။ကိုယ်တော်နှင့်ကိုယ်တော်အိမ်သူအိမ်သားတို့ကိုချစ်ပါ၏။နေ၍ပျော်ပါ၏ဟုဆိုလျှင်၊သင်သည်ဆူးကိုယူ၍တံခါး၌ကျွန်၏နားရွက်ကိုဖောက်ပြီးမှ၊သူသည်အစဉ်အမြဲကျွန်ခံရမည်။ထိုအတူကျွန်မ၌လည်းပြုရမည်။သင်၏ကျွန်ကိုလွှတ်သောအခါခက်သည်ဟူ၍မထင်ရ အကြောင်းမူကား6နှစ်ပတ်လုံးအစေခံသဖြင့်သူငှားဆောင်ရွက်သောအမှုနှစ်ဆကို သူသည်ဆောင်ရွက်လေပြီ။သင်ဘုရားသခင်သာရဘုရားသည်လည်းတင်ပြုလျာ၌ကောင်းချီးပေးတော်မူမည်။သင်၏တိုးနွားတို့တွင်အူဖွာသောအထီးရှိသမျှတို့ကိုသင်၏ဘုရားသခင်သာရဘုရားဖို့တန့်ရှင်းစေရမည်။အူဖွာသောနွားအူဖွာသောသိုးကိုမတုံးဆောင်ရ။အရဘုရားရွေးကောက်တော်မူသောအရ၌ သင်ဘုရားသခင်တရရဘုရားရှေ့တော်မှာထိုတိုးနွားတို့ကိုနှစ်စင်မပြတ်အိမ်သူအိမ်သားတို့တကွကိုယ်တိုင်စားရမည်ထိုတိုးနွားတို့၌ခြေစွန့်မျက်စိကန်းအဆရှိသော အင်္ဂါချို့တဲ့ခြင်းအဖြစ်အခြားသောအဖြစ်ဆုံးတစ်ခုရှိလျင်သင်ဘုရားသခင်တရရဘုရားအားရင့်မပူဇော်ရတင့်နေရာရ၌စားရမည်သမင်တရေကိုစားတဲ့ကဲ့သို့စင်ကြယ်သောသူ မစင်ကြယ်သောသူတို့သည်အတူ စားရကြမည်တို့ရတွင်အသွေးကိုမစားရရေကိုတွန်ကဲ့သို့မြေပေါ်မှာတွန်ရမည်